သာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြာသူလာဆန်း9ရက်2022ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့၌အွန်လိုင်းမှဟောကြားအပ်သော တရားဒေသနာတော်ရသောတရာထေရီမဤပါရမီဘဝနှင့် နောက်ဆုံးနေ့ရမြအပိုင်း၃တိပင်္ဂရာမြတ်စွာဘုရားကြွလာတော်မူတဲ့အခါမှာလက်ထဲမှာကြာပွင့်ရှစ်ပွင့်ကြာလက်ရှစ်လက်ရှူဆောင်းလာတဲ့ သူမိတ်တာဆိုတဲ့အမျိုးသမီးလေးဟာကြားလက်ငါးလက်ကိုရသေကလေးသူမိတ်တာထံဖျားပူဇော်ရန်ကမ်းလှမ်းပေးခဲ့တယ်။ကြံတဲ့သုံးလက်ကိုတော့သူကိုယ်တိုင်ပူဇော်မယ်ဆိုပြီးတေနတတ္တိတမဟွန်တုဘောရထာယတောဤတေ ဖះစုပန်တဲ့သူမိရာယသိလေးနဲ့အတူတကွပါရမီဖြည့်ပြီးတော့နောက်ဆုံးမှာသစ္စာလေးပါးကိုသိတဲ့ဉာဏ်အတွက်ကြာပန်းလှူပြီးတော့ဆုတောင်းခဲ့တာဖြစ်တယ်။ကြာပန်းကရသော်ဘုရားဘဝနဲ့လည်းဆက်ဆက်တယ်။လောကမှာကြာပန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေလည်းများစွာ ရှိတယ်ပေါ့နော်။ ဖះလောင်ဖွားတော်မူတဲ့အခါမှာမြောက်အရတုမျက်နှာမူပြီးတော့ခုနှစ်ဖွားလှမ်းတဲ့အခါမှာအောက်ကကြာပန်းနေခံနေဆိုတာလက်ရှိတယ်ပေါ့နော်နောက်တစ်ခါတရားဟောတဲ့အခါမှာလည်းမြတ်စွာဘုရားသူ့ကိုယ်သူကြာနဲ့နှိုင်းရှင်ပြီးတော့ ောကြားခဲ့တဲ့ဟာတွေရှိတယ်ရသဗျာဟောကြားပုံကတော့ကြာဟာရှည်ထဲမှာပေါက်တယ်ကြီးတော့လေရေထဲမှာကြီးတယ်ရှည်ထဲမှာပေါက်ရေထဲမှာကြီးပြီးတော့ရှင်မျက်နှာပြင်ပေါ်တက်ပြီးထိုကြာပန်းဟာရှည်တွေနဲ့ ရေတွေပိန်ပေကြံခြင်းမရှိဘူးပေါ့ရှေးမလူအဲ့ဒီကြလို့ပဲငါဖះဟာလောကမှာမွေးဖွားတယ်လောကမှာကြီးတယ်တရားဓမ္မအတိအဖြင့်လောကရဲ့အထက်ရောက်သွားပြီလောကနဲ့တန်ရောစဉ်တွေ့တာမှုမရှိဘူးလောကနဲ့လွတ်လွတ် ကြာပန်းကိုရေမလူးသလိုလောကရဲ့တန်ဟောစဉ်တရားတွေမြတ်စွာဘုရားမှာမရှိဘူးဆိုတာကြာတဲ့အလားသဏ္ဍာန်တူတဲ့အကြောင်းဒါကြောင့်မို့သူ့ကိုဗုဒ္ဓဆိုတဲ့တရားဓမ္မကိုသိသူဆိုတဲ့အမည်နာမနဲ့မတ်သားဖို့ဆိုပြီးမြတ်စွာဘုရားမိန့်ကြားခဲ့တာရှိတယ် နောက်တစ်ခါတောထွက်တဲ့အခါကျတော့လေကြာပန်းနဲ့ပတ်သက်ပြန်တယ်မင်းသားဘုရားတောထွက်လာတဲ့အခါမှာသင်္ကန်းဝတ်ဆရာပါလာတာမဟုတ်ဘူးမင်းဝမင်းသားနဲ့ပဲညဝအင်ကြီးနဲ့ပဲထွက်လာတယ်လို့ဖြစ်အနောမသံဃာရောက်တဲ့အခါကျတော့ဆန်တော်ကိုရိပ်ပယ်လိုက်တဲ့အခါအဝတ်စားကမင်းသားအဝတ်စားမျိုးဖြစ်နေတယ် အဲ့ဒီမှာသာဏိပြမကြီးကကဘာဥကာလကြာဘူးတဲ့ကရတဲ့သင်္ကန်းပြိခရာတွေကိုလာရောက်ပြီးတော့လှူဒန်းတာအဲ့ဒါကြာသင်္ကန်းလို့ခေါ်တာကြာဘူးတဲ့မှာပါရှိလာတဲ့ကုသကံကြောင့်ဖြစ်ပေါ်လာတဲ့ကြာဘူးတဲ့မှာရှိတဲ့ဝတ်စုံကြာယုံနဲ့ယထာပြောတာမဟုတ်ဘူးကြာဘူးတဲ့မှာရတဲ့ဝတ်စုံ ပြိခရာ၈ပါးကအဲ့ဒီမှာပါနေတယ်ပေါ့နော်အဲ့ဒီဝတ်စုံကိုလှူတာကိုပဲကြာသင်္ကန်းလို့ပြောတာကြာဘူးတဲ့ကရတဲ့သင်္ကန်းကိုကြာသင်္ကန်းလို့ခေါ်တဲ့သဘောရှိတယ်ကြာဘူးတဲ့ကရတဲ့သင်္ကန်းကြာသင်္ကန်းကြာယိုးနဲ့ရက်တဲ့သင်္ကန်းလို့ဒီလိုဆိုတာမဟုတ်ဘူးပေါ့ဒါလည်းသတိပြုเสียပေါ့ကြာသင်္ကန်းကြာသင်္ကန်းဆိုရင်ကြာယိုးတွေကြာပွင့်နေနဲ့ရက်တယ်လို့ ထင်မှတ်ကောင်းထင်မှတ်လိမ့်မယ်အဲ့ဒါလို့မဟုတ်ဘူးကဝါဥကလကြာဘူးထဲမှာပြိခရ၈ပါးဟာပါရှိလာတယ်အဲ့ဒီပြိခရ၈ပါးကိုကဝါဥကလမှာဆိုလူပြေတွေမပေါ်သေးဘူးနတ်ပြေမပေါ်သေးဘူးပြမပြေပဲကဝါကြီးဟာစတင်ပြီးတော့ပေါ်လာတယ်။ဘာကြောင့်လို့ဆိုရင် ကဘာပြုတ်မိုးကြီးရွာတဲ့အခါကျတော့ဒီလေဟာပြင်းကြီးအကြီးကြီးထဲမှာ ဘေကလေတူကြီးအောက်ကလေတူကြီးခန္ဓာသည့်အတွက်ကြောင့်ရေပြင်းကြီးပဲဖြစ်နေတယ်အဲ့ဒီရေပြင်းကြီးမှာအခုလွင်ပြင်းတစ်ခုထွက်ကြည့်လိုက်မယ်ဆိုရင် ကိုပတ်ပတ်လဲမှာမိုးကုတ်ဆက်ဝိုင်းအပြာရောင်ကြီးပဲတွေ့ရမှာဘေးကတစ်ပင်လေးပါတွေတဲ့အထက်ရောက်သွားလို့ရှိရင်မိုးကုတ်ဆက်ဝိုင်းကြီးပဲတွေ့ရမှာအဲ့လိုတွေ့ရတဲ့အချိန်မှာ အခုလိုတစ်ပင်လေးပါးတွေနဲ့အောက်ခြေကရေကြီးကိုတွေ့ရမှာမဟုတ်သေးဘူးရေပြင်ကြီးကိုစတွေ့ရတာနော်ရှေးပြင်ကြီးကလည်းတဆုံးမိုးကုတ်ဆက်ဝိုင်းကြီးအပြာရောင်ကြီးပတ်ထားတဲ့ရှေးပြင်ကြီးကိုပဲတွေ့ရမှာအဲ့ဒီရေပြင်ထဲမှာကြာဘူးကြီးကထူးထူးခြားခြားဗဒကဘာမှာကဘာဥကာလမှာငါးဘူးပေါ်ပေါက်လာတယ် အဲ့တော့ကြာဘူးဆိုတော့ခုခေတ်ကြာဘူးသေးသေးလေးတွေတော့မအောင်မိနဲ့ပေါ့အချီးကြီးတွေနေမှာပေါ့ရှည်ထဲမှာကြာဘူးကြီးတွေပေါ်လာတော့အဲ့ဒီကြာဘူးတွေထဲမှာကြာဘူးကိုချိပြီးတော့ဒီကဘာမှာဖရာဘက်နဲ့ဆူဖွင့်မယ်ဆိုတာကိုပြောတာဖြစ်တယ်တချို့ကဘာဥက္ကလမှာဆိုရင်ကြာဘူးကတဖူးပဲပေါ်တယ်တချို့ကဘာမှာနှစ်ဖူးတချို့ကဘာမှာ သုံးဖူး တချို့ကဘာမှာ၄ဘူးနဲ့ဘာရကဘာကြတော့၅ဘူးအဲ့တော့ဒီကဘာဟာဖះငါးစုပွင့်လိုက်ပဲဆိုရှေးပြင်းအချိန်နေတုန်းကအဲ့လိုကြားတွေပွင့်ခဲ့တာအဲ့ဒီတော့ကမြေပြင်းဆိုမပေါ်သေးဘူးရေပြင်းပဲရှိသေးတယ်ပေါ့မြမကြီးတွေကမြမဘုံနဲ့ဆက်ဆက်နေတဲ့အနေအထားမျိုးဖြစ်လို့ကြာဘူးကြီးတွေက ဖရာတွေသာထိုက်တန်တဲ့ပရိခရာ၈ပါးကို ရှုပြီးတော့မြမပြေမှာတိမ့်ထားတာဖြစ်တယ်အဲ့ဒီတိမ့်ထားတဲ့ကြာဘူးကိုလာရောက်ဆက်ကတ်သူကဂတိကာရမြမလို့ခေါ်တယ်ကသောမြတ်စွာဘုရားလက်ထက်တုန်းကသူဟာဩရိန္ဒေဘောကလူသားတူဦးသာဖြစ်တယ် မျက်မမြင်မိဘနှစ်ပါးကိုပြုစုလို့ကြွေးနေတဲ့အနာဂံဥပဒကကြီးကတော့ဖះနဲ့အမတမယဉ်နှီးတဲ့တငယ်ချင်းပေါ့အတော်ယဉ်နှီးတဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်အဲ့သူကမြမပြည်ရောက်သွားတဲ့အခါသုရဝတ္တမြမဘုံမှာမြမဖြစ်နေတဲ့အချိန်အဲ့တော့သူသိမ့်ထားတာတော့မဟုတ်တော့ဘူးလာကတုသာဖြစ်မှာ ကဘာဥကာလမှာသူပြမမဖြစ်သေးတဲ့သဘောရှိတယ်။နော်ကန္တမဘုရားလက်ထက်တုန်းကသူကအိုရိမ့်တယ်ဆိုတော့ကောရမဘုရားလက်ထက်ကျတော့သူပြမဖြစ်နေပြီကိုအဲ့ဒီအိုရိမ့်တဲ့ဘဝကသိသွားမှသူပြမဖြစ်တာအဲ့တော့ဒီဘုရားနှစ်ဆူကြာမှသူပြမဖြစ်တာအဲ့တော့သိမ့်ထားတဲ့ပြမကတော့အသက်ရှိသေးသလားမရှိဘူးလားဆိုတာစာပေမှာ ဖော်မပြတော့သိမ့်တာတော့ဂရိကာရပြမသိမ့်တာမဟုတ်ဘူးနော် တော့သူကကောရမမြတ်စွာဘုရားရဲ့ကိုဝါကြာဘူးတဲ့ကရတဲ့ပြိခရရှိပါကိုလာကတ်သူသားလင်းဖြစ်တယ်ကသဝဘုရားလက်ထက်တုန်းကသူကလူပဲလူဝကြောင့်လည်းဖြစ်ခဲ့တယ်အဲ့တော့ကကုသန္တမြတ်စွာဘုရားတောထွက်တဲ့အခါမှာကြာဘူးတဲ့ကရတဲ့သင်္ကန်းကိုကတ်တာလေဗြဟ္မတူဖြစ်လောက်တယ်တခြားဗြဟ္မတူ ကောဏကမဏမြတ်စွာဘုရားပွင့်တော့ကဒီပြိကရာရှိပါလာကတ်တာလည်းပဲအခြားပြမတူဖြစ်မယ်ကတ္တဝဘုရားလက်ထက်တုန်းကလည်းပဲပြိကရာရှိပါလာကတ်တာအခြားပြမတူပဲဖြစ်မယ်ကောရဝမြတ်စွာဘုရားလက်ထက်လာကတ်တာတော့ဂတိကာရဖြစ်မှာအဲ့တော့ဒါကိုထောက်ကြည့်မယ်ဆိုရင်အရိမတိယမြတ်စွာဘုရားလက်ထက်မှာဘသူသင်္ကန်းကတ်မလဲဆိုတာစောင့်ကြည့်ကြပါတော့ စောင့်ကြည့်ရမှာပေါ့ပရိက္ခရာ၈ပါးကိုဘယ်သူကတ်ခွင့်ရမလဲဆူတောင်းခြင်းနဲ့ကြိုပြီးတော့တောင်းထားကြပေါ့နော်ရခြင်းနဲ့ရမှာပေါ့အဲ့ဒီပရိက္ခရာ၈ပါးလှူခွင့်ရတဲ့ပြမအရိမတိယမြတ်စွာဘုရားမှာပရိက္ခရာ၈ပါးလှူခွင့်ရတဲ့ပြမဘယ်သူဖြစ်မလဲအဲ့တော့ဂေါရမမြတ်စွာဘုရားလာကတ်တာတော့ခတိကာတာ ဂတိကာရဟာအဲ့ဒီတော့ကဂတိကာရအိုးရင်းတဲ့အိုးလုံငန်းလုံးတဲ့အိုးရင်းတဲ့ဆိုတာအိုးလုံငန်းလုံးပြီးတော့ကျောင်းဝက်စားတဲ့ပုဂ္ဂိုလ်ပေါ့အိုးဖုတ်တဲ့လုပ်ငန်းလုပ်တဲ့ပုဂ္ဂိုလ်အဲ့တော့ဂေါရမဘုရားရဲ့အလောင်းကဇောတိပါလဆိုတဲ့ပုံနာပုံနာတွေကစမ်းမြင့်တယ်အိုးလုံငန်းလုပ်တဲ့လူတွေကဝိတ္တလို့ခေါ်တဲ့တဆင့်နေဇက်က သို့တော့သူတို့ဟာတူနဲ့တူခင်မင်းညတယ်ပေါ့အဲ့ဒီတန်ရောစင်နဲ့မြမပြည့်ရောက်တဲ့အခါလည်းပဲကောရမမြတ်စွာဘုရားထွက်တောထွက်လာတဲ့အခါသူပဲလာကတ်တဲ့သဘောရှိတယ်နော်ကတ်တော်ဘုရားလက်ထက်တုန်းကတငယ်ချင်းပဲဘုရားစီမရောက်ရောက်အောင်ပို့တာအဲ့ဒီဂတိကာရဩရိန္ဒေကြီးပဲသောတိပါလလူလင်ဟာကတ်တော်ဘုရားပွင့်ပြီးရင်အခုကောရမဘုရားအဖြစ်ပွင့်မဲ့ ဖះလောက်မယ်ဒါပေမဲ့ကတ္တဝဖះစီခေါ်တာမရဘူးမလိုက်ဘူးအဲ့တော့နော်ဘယ်သူကကတ္တဝဖះစီခေါ်တာတုံးဆိုဂတိကာရပြမခေါ်ဂတိကာရဆိုတဲ့အိုးရင်းတဲ့ကြီးကခေါ်တာသူတို့ချင်းချင်းကလည်းတငယ်ချင်းတွေဘလောက်ထိအောင်စောင့်ရှောက်တုံးဆိုတာတရက်တော့အိုးရင်းတဲ့ဂတိကာရကသောတိပါဠပုံနာကို တကယ်ချင်းဖះเจ้าတော့ဒီနာနီးနီးလေးပဲဖះเจ้าသွားရအောင်ဆိုတော့စောရိပါဠကဘာပြောတော့ဆိုအာဒီကရုံးနေစီဘာလို့သွားတွေ့မှာပုံနာနဲ့ကရုံးနဲ့မတည့်ဘူးသူကနော်ဒီကရုံးနေစီဘာလို့သွားမှာတော့လို့အဲ့လိုပြောခဲ့တဲ့ပုံကိုပဲဒါဖြင့်တကယ်ချင်းမလိုက်ချင်ဘူးဆိုရင်တို့ရေသွားချိုးရအောင်ဆိုအဲ့ကြတော့ခေါ်တော့လိုက်သွားတယ် ခုခေတ်လည်းဒီလိုပဲပွဲကြည့်သွားအောင်ဆိုလိုက်တယ်တရားဝဲသွားအောင်ဆိုလိုက်ချင်မှလိုက်တာတဘာဝပဲပေါ့နော်အဲ့တော့ကဲဖះเจ้าမသွားဘူးဆိုလို့ရှင်လေရေသွားချိုးတာပေါ့ဆိုပြီးတော့ရေသွားချိုးကြတယ်တူတူရေသွားချိုးအရေချိုးပြီးတဲ့အခါကျတော့တခါခေါ်ပြန်တယ်တကယ်ချင်းဒီနားလေးတွေမဲ့ဖះเจ้าသွားရအောင်ပါဆိုမလိုက်တဲ့အခါကျတော့ ပဆိုးဆွဲပြီးတော့ခါဝတ်ပဆိုးဝတ်ထားတဲ့အဝတ်ကိုဆွဲပြီးတော့ခေါ်တယ်အဲ့လည်းမလိုက်ဘူးနောက်တစ်ခါထပ်ခေါ်တယ်မလိုက်တဲ့အခါကျတော့သပင်ဆွဲတယ်အဲ့ကြတော့သူတို့စီမှာသပင်ဆွဲတယ်ဆိုတာတမန်အပြင်ခေါင်းဆိုတာကင်လို့ရတာမဟုတ်ဘူးလေခေါင်းဆိုတာအကင်ခန္ဓာမဟုတ်ဘူး ဒီဆံပင်ပြင်တဲ့လူအလှပြင်တဲ့လူသာခေါင်းကင်ခံမှာဒီတိုင်းလာပြီးခေါင်းကင်မဲ့ဆိုရင်တော့ကြိုက်ကြမှာမဟုတ်ဘူးနော်ခေါင်းဆိုတာမကင်ရဘူးဝိနုမင်းကြီးရဲ့ဆပင်ကိုဖိပေးတာဝိနုမင်းကြီးရဲ့အမတော်တယ်မိဖုရားကြီးသူ့အဘက်ဖိပေးတာကြံတဲ့မိဖုရားတွေဝိနုမင်းရဲ့ ခေါင်းကိုကင်လို့မရမင်းတို့မင်းရဲ့အမဆိုတာပကံမင်းရဲ့ဟိုရင်ပေါ့ရွှေဘုံမင်းရဲ့သမီးပကံမင်းနဲ့မောင်နှမဖေရင်တော်တဲ့ယောဂတော့သိမချော်ဘူးလို့ပြောတယ်ဒါပေမဲ့မင်းတို့မင်းနန်းတက်တဲ့အခါမှာသူ့အမကိုပဲမိဖုရားမြောက်ပြီးတော့သူကယာရုတစ်ခုအနေနဲ့ပေးရတာဟောမင်းတို့မင်းကအဲ့ဒီ မိဖုရားကြီးကအဲ့ဒီမိဖုရားကြီးတူပဲမင်းတို့မင်းရဲ့ဆပင်ကိုဖိလိမ့်ပြင်ဆင်ပေးတာကျန်တဲ့ဟာတွေမကန်ရဘူးခေါင်းကန်လို့ရှိရင်ဘုံနိုင်တယ်လို့ယူဆတဲ့ခက်ပေါ့နော်အဲဒါကြောင့်တို့ကန်မခံဘူးလို့ရာဇဝင်ထဲမှာအဲ့လိုဆိုထားတာတွေရှိတယ်ပေါ့နော်အဲ့တော့ဖះเจ้าသွားရအောင်ဆိုတတ္တိယအကျင့်ခေါ်တာမလိုက်တော့ဘာလို့တော့ဆိုရင် ရောင်နှုံးကိုဆွဲပြီးတော့ကင်လိုက်တာကင်လိုက်တဲ့အခါဇောတိပါလာအာအာသင့်တော်လန့်ဖြန့်သွားတယ်လို့ပြောမှာဘာလို့သူကောင်းသူဆွေကိုလာဆွဲတယ်ဆိုတော့ဒါပေမဲ့လို့ဖះလောင်းနေရစိတ်ကောင်းရှိတယ်စိတ်မဆိုးဘူးတိပိလူဆိုရင်တော့အဲ့ဒီနေရာမှာရံပွဲပေါ့နော်ငါကောင်းကံရမလားလို့ဆိုပြီးတော့တัจจပုတ်ကြလုတ်ကောင်းလုတ်လိမ့်မယ်ဖះလောင်းကတော့ဘယ်လိုစဉ်းစားလိုက်တော့ဆို ဒီလူကဇတ်နှိမ်ဖြစ်ပြီးတော့ငါကောင်းတော်ကင်ပြီးတော့သူအတင်းခွန်နေပါလားဧကနိဋ္ဌအကျိုးရှိလို့နေမှာပဲလို့စဉ်းစားလိုက်တာအဲ့တော့မင်းငါကောင်းတော်မကင်နဲ့တော့မဆွဲနဲ့ငါလိုက်မယ်အဲ့ကျမလိုက်မယ်ပြောတာနော်ဖះလောင်ဖြစ်ပြီမဲ့ဖះစီခေါ်ဝဲတော့လည်းမလိုက်ခဲ့ဘူးအဲ့တော့အဲ့ဒါဂရိကာရသုတ်တံမှာဒီတိုင်းရှိတယ်ပေါ့အဲ့တော့ ਨੇ လိုက်မယ်ဆိုပြီးတော့ခေါ်သွား ဟိုရောက်တဲ့အခါကျတော့လေဖះလောင်းနေရဲ့စိတ်ဓာတ်ကအမှန်တမ်းပြတ်သားတယ်။ကျန်တဲ့လူတွေကတော့အပြော့ပဲ။ဖះလောင်းနေကြတော့စိတ်ဓာတ်ကပြတ်တယ်သူတော့။ဟိုရောက်တဲ့အခါကသဗ္ဗဖះတရားဟောတာ။ကသဗ္ဗဖះတရားနာလိုက်တာနဲ့သူကဆုံးဖြတ်ချက်ချလိုက်တယ်။ဟာဒီတရားငါကျင့်တော့မယ်ဆိုပြီးအရင်တော့ကရုံးနေစီဘာလို့သွားမှာတော့ဆိုပြီးတော့ပြောနေတဲ့လူက ချက်ချင်းဆုံးဖြတ်ချက်ချတယ်ဆုံးဖြတ်ချက်ချပြီးတော့တရားပွဲထလာတဲ့အခါဂတိကာရကိုပြောတာတလောက်ကောင်းတဲ့တရားတငယ်ချင်းမင်းနိုင်တဲ့နဲ့ဘာလို့ဘုန်းကြီးမို့ထားတော့ဆိုတော့ငါမှာအဲ့မျက်စိမမြင်နဲ့အမေဦးဖေဦးတွေရှိတယ်သူတို့လှုပ်ကြွေးရမယ်ဒါကြောင့်ကိုမို့ထားငါတော့ဝတ်တော်မယ်ဆိုပြီးတော့ချက်ချင်းပဲဆုံးဖြတ်ပြီးတော့ချက်ချင်းဘုန်းကြီးဝတ်လိုက်တာအဲ့ဒီတော့ ဟိုးပြီးတော့ဘုရားဟောတဲ့တရားဓမ္မတွေကိုသင်ယူတယ်အဲ့ဒီဘဝမှာစောရိပါဠလူနဲ့ဘုန်းကြီးဘဝနဲ့ဘဝစသိနေပေါ့အဲ့ဒါကြောင့်ဂေါရမဘုရားရဲ့အလောင်းဟာ လေးသိင်ကျင်တဲ့ကဘာတသိပါရမီဖြည့်မယ်ဘုန်းကြီးဖြစ်တာကိုးကပဲဖြစ်ဖူးတယ်ဆိုအဲ့ဒီကသဗ္ဗဘုရားလက်ထက်မှာဒါနောက်ဆုံးဖြစ်တဲ့ဘုန်းကြီးဘဝ ဖះဓမ္မဘုန်းကြီးအဲ့တော့ဘုန်းကြီးဆိုတာလဲဝိုခဲမြပဲเนาะအဲ့လိုစိတ်တက်ကသူကထက်မြက်ကြတခါတည်းဆုံးပြည့်ချက်ချပြီးတော့သင်္ကန်းဝင်လိုက်တာအဲ့တော့ဒီလိုကြာနဲ့ပတ်သက်လာလို့ရှိရင်သူတို့ဘဝဟာဆက်ဆက်မှုရှိအခုလည်းပဲဟိုဆူတောင်းတဲ့အခါမှာလဲကြာပန်းနဲ့ဆူတောင်းတာဖြစ် လေးသိကျင်တဲ့ကဘာတသိဖျားဖို့ဖြစ်မယ်လို့ဗျာဒိတ်တော်မရသေးဘူးသူမိတာရဲ့သိနေသူမိတာဆိုတဲ့သူတို့သမီးလေးကတွေ့တဲ့အခါမှာဖျားလှူဖို့ယူလာပေမဲ့လို့သူ့စိတ်ထဲမှာရသေးလေးပေါ်မှာကြည်နူးတဲ့ချီညိုတဲ့စိတ်နဲ့ရသေးလေးကိုကြာငါးပွင့်လှူလိုက်တယ်အဲသူ့သူ့အတွက် သုံးလက် သုံးပွင့်ထားတယ် အဲ့ဒီကြံကားဝင်းနဲ့ဖះကိုပူဇော်ပါပေါ့သူကတော့သုံးဝင်းနဲ့ပူဇော်မယ်ဆိုအဲ့ဒီဘဝကလေးကအဲ့ဒီဘဝမတိုင်ခင်ကလေးကတန်ရောစင်အဲ့ဒီဘဝမှာတော့ဖြာရရမဲ့ဘဝပေါ့နော်ဖြာရရမဲ့ဘဝဖြစ်သွားတာအဲ့တော့ယသောတရာကကျန်တဲ့မိရီတို့ဂေါရမီတို့ရဲ့ပါရမီဘဝစတည်တာဟာကဘာတသိန်းကမှစတာရှိပါမတန်မရှိဘူး ရှက်တော်ရာကြတော့သူတို့တဲ့ကိုဝေးလံတယ်ဒေသိချင်းတဲ့ကမ္ဘာတသိန်းကသူပါရမီဘွားစားတာအဲ့ဒါတော့မကဘူးဗြဟ္မတေဝဖရာတို့ပုရဏပောရဏကောရမဗုဒ္ဓတို့ဆွာတွေစီကစလာတာဆိုတော့ရသောရထေရီကဖះလောင်းနဲ့တူတူပဲသူကပါရမီဖြည့်ရတဲ့ဘဝတွေက အဲ့တော့ဘာကြောင့်ဖះမဖြစ်တာတော့ तू ကဖះမဖြစ်ပဲနဲ့ဖះလောင်းရတယ်ဘာကြောင့်ဖြစ်တာတော့ဆို तू ကအကူအညီပဲလုပ်တာ哦နော်ဖះလောင်းကတော့ရှေ့ဆောင်ရှေ့ဝက် तू ကိုယ်တိုင်လုပ်တာဟိုကအကူအညီပေးတဲ့သဘောလောက်ပဲရှိတယ်ဒါပေမဲ့လို့ပါရဝီဘဝစလာတာလေးသိမ့်ချိန်တဲ့ကဘာတသိန်းကစတယ်လို့ပြောနိုင်တယ်ဒါ ကျန်တဲ့ဘိက္ခုနီမတွေကခေမာဘိက္ခုနီမတို့ဥပလဝဏတို့ကဘာတသိန်းကမှစားတာလေးသင်္ချေဟိုဘက်မှာသူတို့ဘယ်နေရာ နေကြတယ်မသိဘူးအဲ့ဒါရှိတော့ရှိနေသူတို့ပါရမီဘွားအဲ့ဒီအချိန်မှာစားတာအခုလည်းကိုယ့်ကိုလူဘွားရတဲ့ကငါပါရမီဘွားစပြီလားမစသေးဘူးလားတချို့လည်းမစကြသေးပါဘူးခုချိန်မှာနော်ပျော်လို့ပါလို့ကောင်းတော့မှရှိသေးတယ် အဲ့တော့ပါရမီဘဝစတဲ့ပုဂ္ဂိုလ်လည်းစမှာပဲမစတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိမှာကဘာမှာအဲ့တော့ရသောတရာရဲ့ပါရမီဘဝကတော့လေးသိင်ချင်းတဲ့ကဘာတသိမ့်မတိုင်ခင်ကစလိုက်တာအခုလေးသိင်ချင်းတဲ့ကဘာတသိမ့်ထက်မှာပွင့်တော်မူတဲ့ဒီပင်္ဂရာမြတ်စွာဘုရားလက်ထက်ကျတော့အတီဖြစ်သွားပြီပေါ့နော်အတီပြုခြင်းခံလိုက်ရတယ်ဖြာရိတ်ပေးတယ်ဆိုတာနိယတဖြာရိတ်တာတတ်မှတ်ချက် ဆုံးဖြတ်ချက်တစ်ခုရလိုက်တယ်သတ်မှတ်ဖော်ပြတဲ့အကြောင်းအရာတစ်ခုရလိုက်တယ်ဆိုတဲ့အဓိပ္ပာယ်ရောက်အဲ့ဒါလို့ရသေးလေးလက်ထဲကြာပွင့်ငါပွင့်ကြာလက်ငါလက်သူ့လက်ထဲမှာသုံးလက်ထားပြီးတော့သူတို့ဟာအတူတကွဆုပ်ပန်လိုက်ကြတယ် အဲ့ယတိစုပံမုံကိုရသောတရာထေရီမကဘယ်လိုပြောတော့ဆိုဣတိဂဟိတဝပုပ္ဖာနိအာဂိသန္တမဟာယတံသူဝိရယတိဟာတဲ့သူလက်ကမ်းလိုက်တဲ့ကြာပန်း၅ဘွဲ့ကြာဘွဲ့၅ဘွဲ့ကိုရှူရှူပြီးတော့အာဂိသန္တမဟာယတံကြီးမားသောများစွာသောခြံရရှိပြီးတော့ကြွတော်မူလာတဲ့ ဒီပင်ကရာမြတ်စွာဘုရားကိုတဲ့ပူစေသည့်စနတမေစေလူလူပိယိတ်အလယ်မှာပဲဒီပင်ကရာမြတ်စွာဘုရားကိုပူဇော်လိုက်တယ်သူကန်းလိုက်တဲ့ကြာ၅ပန်းကြာပွဲ၅ပွဲနဲ့ရသေးလေးကဒီပင်ကရာမြတ်စွာဘုရားကိုလှူဒန်းလိုက်တယ်ဘာအတွက် သူလှူဒန်းတာတော့ဆိုဘောဓထာယမဟာဣတိတဲ့မြင့်မြတ်သောရသေးသည် သဗ္ဗယုတဉာဏ်ရဖို့ရအတွက်စုပန်ပြီးတော့ကြာငါးပန်းကြာပွင့်ငါးပွင့်ကိုမြတ်စွာဘုရားကို ပူဇော်လိုက်တယ်အဲ့လိုခန္ဓာကိုယ်လည်းတရားစင်ကြာပန်းငါးပွင့်ကိုပူဇော်လိုက်တဲ့အခါမှာထိပင်္ဂရမြတ်စွာဘုရားကပတ္တိတဝဇနတံမစ္စေထိပင်္ဂရောမဟာမုနိ ဝိယာကာတိမဟာဝီရောဣတိမုဂ္ဂတမာနတံထူးခြားထင်ရှားတဲ့မြင့်မြတ်တဲ့ရသေလေးကိုဒီပင်ကရာမြတ်စွာဘုရားကလူတုပရိသတ်ရဲ့အလယ်မှာချိပြီးတော့ရသေလေးကိုဗျာဒိတ်စကားမိန့်ကြားခဲ့ပါတယ်ဝိယာကာတိမဟာဝီရော ဖြာတိတဆိုတာညွှန်းဆိုခဲ့တယ်ပေါ့နော်ညွှန်းဆိုခဲ့တယ်ပစ္စုပန်ခြေနေကိုကြည့်ပြီးအနာဂတ်ဖြစ်ပေါ်မှာကိုညွှန်းဆိုတာ focus ဆိုတဲ့ဟာမျိုးပဲညွှန်းဆိုပေးလိုက်တာပေါ့နော်ပြားတဲ့စကားအဲ့လိုရသေးလေးကို သူမိရာရဲ့သေးကိုပြားရိတ်ပေးပြီးတဲ့အခါမှာပန်းသုံးပွင့်ကြာပန်းသုံးပွင့်ဆက်ကတ်တဲ့သူမိတာဖြစ်တဲ့ရသောဒရာထေရီမအလောင်းကိုလည်းပဲဒီပင်ကရမြတ်စွာဘုရားကဖြာဒိတ်ပေးခဲ့တယ်တဲ့အဲ့တော့အပရိမေယေဣတောကပ္ပေဒီပင်ကရောမဟာမုနိ အတိုင်းတာမရှိတော့အောင်ကြာညောင်းတဲ့ထီကွာကစပြီးလေးသိင်ချင်တဲ့ကွာတသိမ့်မှာတဲ့ဒီပင်ကရာမြတ်စွာဘုရားဟာမမကမ္မဝိယကာတိဥစုဘဝမဟာမုနိဒီပင်ကရာမြတ်စွာဘုရားဟာသူ့ဘဝရဲ့ဖြောင်းမြောက်မမအကျိုးပေးမဲ့အနေထားတစ်ခုသူ့ရဲ့ကုသကံကို ဖွင့်ဟပြီးတော့အနာဂတ် ဖြာတိတ်စကားကိုမိန့်ကြားလိုက်တယ်တဲ့ယသိကြီးကိုယသိဒီပင်္ဂရာရသော်ဘုရားက သူမိတာယသိနဲ့ဒီသူမိတာဆိုတဲ့အမျိုးသမီးလေးဂျပန်လူတာကိုကြည့်ပြီးတော့ဒီပင်္ဂရာကဒီပင်္ဂရာမြတ်စွာဘုရားကသူမိတာဆိုတဲ့အမျိုးသမီးရဲ့ အချောင်ပြရိတ်ဘယ်လိုမိန့်ကြားတော့ဆိုသမစိတ်တာ သမကမ္မာသမကာရီဘဝိတ္တိပိယဟိတတိကံမေနတုံရှထာယမဟာဣတိသူဝိရယသိကိုအိုမြင့်မြတ်သောယသိတင့်အတွက်ဟောဒီကလေးမလေးကစုပန်နေတယ်သူမိတ္တာကစုပန်နေတယ်တင့်အတွက်ကို သမစိတ်တာသူဟာအမြဲတမ်းတူညီသောစိတ်ရှိသူ ဖြစ်လိမ့်မယ်သမကမ္မာတူညီသောအလုပ်ကိုလုပ်လိမ့်မယ်သမကာရီညီတူညီမျှအလုပ်ကိုလုပ်လိမ့်မယ်ပိယဟိတတိအမဓမ္မချစ်ခင်မြတ်နိုးတတ်တဲ့ချစ်ခင်စရာမြတ်နိုးကောင်းတဲ့မြတ်နိုးစရာကောင်းတဲ့ ပါရမီပြုပဲဖြစ်လိမ့်မယ်လို့ဟောဒီကြာပန်းသုံးမဲ့လှူတဲ့သူမိတ်တာဆိုတဲ့အမျိုးသမီးလေးဟာရသေးလေးနဲ့စိတ်တူကိုတူအလုတ်တူချစ်ခင်မြတ်လို့တဲ့ပါရမီပဲပါရမီပြုပဲဖြစ်လိမ့်မယ်ဆိုတာအဲ့ဒီဖြာရိတ်စကားကိုပြောလိုက်တာနော်ဒီပင်ကမြတ်စွာဘုရားအဲ့ဒါလို့မိန့်ကြားတယ်အဲ့ဒါတွေမကဘူး သုဒ္ဓတနာသူပိယာသမနာပါပိယဝါထိနီဒီသိမိတ်တာဆိုတဲ့အမျိုးသမီးလေးဟာဘဝတန်တရားမှာသုဒ္ဓတနာရုပ်ဆင်းကလည်းလှပါပဲသူပိယာသချစ်ခင်မွယ်လည်းကောင်းလိမ့်မယ်မနာပါသမျက်နှိုးစရာလည်းကောင်းလိမ့်မယ်ပိယဝါဒီနီချစ်ခင်တဲ့စကားကိုသာပြောဆိုလိမ့်မယ် ဒါသူ့ပေါ်မှာအထူးသဖြင့်ပေါ့နော်ပါရမီပြုပဲဆိုတော့အဲ့ဒီကုံတွေနဲ့ပြည့်စုံနိုင်မယ်တတ္တဓမ္မေတုထာယတာဟောကြားလိုက်တဲ့တရားတွေရဲ့အမွေခံပုဂ္ဂိုလ်ဖြစ်ပြီးတော့ဝိဟရိတတိအဋ္ဌိကာနောက်ဆုံးဘဝမှာဓမ္မကိုအမွေခံပြီးတကောကြီးမားတဲ့ဘေကုဏီမှာဖြစ်လိမ့်မယ်အဲ့ဒါပဲမိန်ကုန်း ဓာရိတ်ထဲမှာထည့်ပြီးတော့ပြောတယ်ဒါရသောဓာထေရီမကသူ့ကိုသူ့မိတ္တဘွားကဖះကဘလူပြားရိပေးခဲ့တယ်ဆိုတာပြောပြတာယထာပိဖန္ဒတာမုခာအနုရခတိတာမိနောအိရှင်ယောက်ျားကလုပ်ငန်းလုပ်ပြီးတော့ရှာပွေးလာတဲ့ငွေချေးဥစ္စာတွေကိုအိရှင်မကမပြောင်းမပြဲရအောင်အလေးလွင့်မရှိရအောင် ထိမ့်သိမ်းစောင့်ရှောက်သလိုပဲတဲ့ သင်ပါရမီကုသိုလ်တွေယသိပါရမီကုသိုလ်တွေစီးပူးလာတဲ့ပါရမီကုသိုလ်တွေကိုသူကကုညီပြီးတော့ဆောင်းလျှောက်လိုက်မယ်သူကြောင့်ပါရမီပြည့်ဖို့ရာတွေကိုပြောတာပေါ့နော်ကုသိုလ်ဆိုတာကိုလုံးတဲ့ကုသိုလ်ကိုနဲ့သာဆိုင်တာသူများကစောင့်ပေးလို့ရတာတော့မဟုတ်ဘူးပေါ့ရတနာပစ္စည်းတွေကိုအိရှင်မကထိမ့်သိမ့်ဆောင်းလျှောက်သလို ရသေးလေးပြုတဲ့ကုသိုလ်ကောင်းမှုတွေကိုဒီမျိုးသမီးကဆောက်ရှောက်လိုက်မယ်ဆိုတော့ကုသိုလ်မရအောင် စိတ်ပြည့်အောင် မလုပ်တာဒါဆောက်ရှောက်တယ်လို့ပြောတာပေါ့နော်ဖះလောင်းဘဝမှာ तू ကကုသိုလ်ပြုတယ်အရှင်မကသဘောမတူဘူးဆိုရင်ဒါသူ့ကုသိုလ်ပြတ်သွားပြီလေအဲ့တော့သဘောတူပြီးတော့ပေးခြင်းအပြင်သူ့ကုသိုလ်ကိုဆောက်ရှောက်ပေးတဲ့သဘောမျိုးဖြစ်တယ်ပေါ့ဒီလိုဆွလို့တာပေါ့ ကုသိုလ်တွေကိုဆောင်းလျှောက်ပေးလိမ့်မယ်တဲ့တတ္တတေအနုကမ္ပန္တိပုရိယတတိပါရမီအကျဉ်းတရားထားပြီးတော့သူ့ရဲ့ဆောင်းလျှောက်မှုကုညီမှုကြောင့်ပါရမီတွေပြည့်လိမ့်မယ်တဲ့နောက်ဆုံးဘဝရောက်ရင်တော့တိဟောဝပင်စရံဖိတဝါပပုနေတတိဘောရိယဒီသူမိတ်တာမျိုးသမီးဟာ နောက်ဆုံးဘဝမှာ လောင်ချိုင်နဲ့လောင်ထားတဲ့ချင်းသေးကြီးဟာလောင်ဘွဲကိုလောင်ချိုင်ကို ချိုးဖောက်ပြီးတော့ထွက်သွားသလိုသူကလည်းကာမဂုဏ်နှောင်ဘွဲတွေကိုဖျက်ဆီးပြီးတော့လွတ်မြောက်သွားလိမ့်မယ်ထွက်သွားလိမ့်မယ်လို့သူတို့ပြောတာအပရိမေယေဣတောကပ္ပိယမံဗုဒ္ဓောဝိယကရိတံဝါစံအနုမောရန္တိဧဝံကာရိဘဝေဟံ အလုံးကိုကြာညောင်းပြီးအရေအတွက်မရှိတော့အောင် ကြာညောင်းတဲ့ထီကဘာကနေနောက်ကျောင်းပြန်လိုက်လို့လေးသိင်ချင်းတဲ့ကဘာတသိန်းကာလမှာတဲ့ထီပင်ကရာမြတ်စွာဘုရား သူနဲ့ပတ်သက်ပြီးတော့ဖျားရိစကားကိုပြောကြခဲ့တယ်အဲ့ဒါတွေကို အမှတ်တရသူကဝမ်းမြောက်ပြီးဖျားဖျားရိစကားအတိုင်းသူကလှုပ်ဆောင်ခဲ့ပါတယ်တသက်တာလုံးသူဘယ်တော့မှဆန့်ကျင်မဲ့မလုပ်ခဲ့ဘူးလို့ဆိုလို့ဟော ဆန့်ကျင်မဲမလုပ်ဘူးအဲ့လိုပြောတာဆန့်ကျင်မဲမလုပ်ခဲ့ဘူးတဲ့ပါရမီဖြည့်တဲ့နေရာမှာဆန့်ကျင်မဲမလုပ်ခဲ့ဘူးတတ္တကမ္မတ္တသုကတတ္တတထစိတ်တံပတာရေထေဝမနုဿကံယောနေအနုပတဝအသင်္ခိယအဲ့ဒီတော့ကဘုရားကိုကြာပန်းလှူခဲ့တဲ့ကုသိုလ်ကောင်းမှုတွေတခြားကုသိုလ်ကောင်းမှုတွေကြောင့် စိတ်ဓာတ်ချီနူးခဲ့ရတဲ့ကုသိုလ်ကောင်းမှုတွေကြောင့်တဲ့သူဟာလူဘဝနတ်ဘဝရှောက်ရှိပြီမရေမတွက်နိုင်တဲ့လူဘဝနတ်ဘဝတွေမှာချမ်းသာဒုက္ခကိုခံစားခဲ့ရတယ်တဲ့ဒုက္ခဒိဋ္ဌိနိဗ္ဗောဓိတဝဟံဒေဝေတုမနုတေတုသာတန်တရာဘဝတွေမှာနတ်ပြည်လူပြည်တို့မှာဒုက္ခဒုက္ခ ဒါအများကိုပြောတာပေါ့တရိစ္ဆာန်ဘဝဖြစ်တာတော့မရှိဘူးလားဆိုရှိသေးတယ်သန္ဓကိန္ဒရီဆမှာဆိုရင်ဒါကိန္ဒရီကိန္ဒရာဖြစ်ခဲ့သေးတာလေမဖြစ်ဘူးတော့မဟုတ်ဘူးသို့တော့အများကတော့လူဖြစ်လိုက်နတ်ဖြစ်လိုက်အဲ့ဒီမှာပဲချမ်းသာဒုက္ခခံစားရတယ်လို့သူဆိုတယ်ချမ်းသာဒုက္ခကိုခံစားပြီးတော့တန်တရားတဲ့ နေတင်ချင်တဲ့ကဘာတသိန်းကာလပတ်လုံးတန်တရားမှလဲခဲ့ကြတယ်။ဟောတန်တရားဆိုတာအကောင်းဆုံးအကြောင်းကျိုးမျိုးမျိုးရှိတာကိုဒီပြင်ဘဝတွေသာထတိဘဝတွေမဲ့လူတွေဟာကောင်းတဲ့လောကရန်နဲ့တွေ့တဲ့အခါတွေ့တယ်မကောင်းတဲ့လောကရန်နဲ့တွေ့တဲ့အခါတွေ့တယ်အကောင်းကြီးဆိုတာမရှိဘူးအဆိုးကြီးလည်းမရှိဘူး အကောင်းများတာအကောင်းများတဲ့ဘဝရှိနိုင်တယ်အဆိုးများတဲ့ဘဝလည်းရှိနိုင်တယ်အကောင်းဆိုးရောနေတာလေးလည်းရှိနိုင်တယ်လူဘဝဆိုတာကဒုက္ခရဲ့ဒုက္ခရဲ့တလှဲ့စီပါကွယ်ဆိုတဲ့အတိုင်းပါပဲเนาะဒုက္ခတလဲဒုက္ခတလဲဆင်းရဲတလဲချမ်းသာတလဲကောင်းတလဲမကောင်းတလဲလူတွေပြောကြတယ်မဟုတ်လားနေမကောင်းတဲ့ခါကျတော့ရွှေတနေ့ငွေတနေ့လို့ပြောကြတယ် ရွှေတနေ့ငွေတနေ့ရွှေကိုအကောင်းပေါ့ငွေကြတော့ရောသွားတယ်ပေါ့အကောင်းနဲ့မကောင်းလို့ပြောတာသို့တော့လည်းအဲ့ဒီစကားလုံးကဥရိယပဒဆက်ကလာတာဆိုရင်ရွှေတနေ့ငွေတနေ့ဆိုတာတန်မိုးကျသွားတာကိုပြောတာဒီကနေ့ရွှေနှစ်ဖန်ကျငွေတစ်ဘက်ခါကျတော့ကြီးနော်ဖန်တွဲခါကျတော့မြေကြီးဖြစ်သွားရအဲ့လိုဆွေးသွားတဲ့သဘောကိုပြောတာ ရွှေတနေ့၊ကွေတနေ့ဆိုတဲ့စကားကဥရိယပတ္တသတ်အဆိုရဆိုရင်တော့ရွှေတနေ့၊ကွေတနေ့ဆိုတာပထမနေ့ကရွှေလို့တန်ဖိုးရှိပေမဲ့ဒုတိယနေ့ကျတော့ရွှေလို့တန်ဖိုးတန်ဖိုးကျတော့ငွေဖြစ်သွားတယ်။ငွေကနေပြီးတန်ဖိုးကျသွားရင်ကြီးကြီးကနေဖြစ်ပြီးတတုတတုကနေပြီးတော့မြေအိုးပေါ့တန်ဖိုးကျသွားတယ်။အဲ့တော့ရွှေတနေ့ငွေတနေ့ဘဝရဲ့အချိုးအကွေ့များလို့ မတည်ငြိမ်တဲ့သဘောကိုပြောမယ်ဆိုရင်တော့ရွှေတနေ့ငွေတနေ့ဘဝရဲ့အချိုးအကွေ့တွေမှာဒုက္ခတလဲဒုက္ခတလဲတန်တရားမှာခံစားကြရတယ်တဲ့အဲ့လိုခံစားပြီးတော့နောက်ဆုံးဘဝနောက်ဆုံးဘဝဆိုတာနောက်ဘဝမရှိတော့ဘူးဒီဘဝမှာအဆုံးသတ်တော့မယ်အဲ့ဒီပစ္စည်းမေဘဝေတံပတ်တေအစာရင်တာကိတာကိကုလေတဲ့ ရှင်နာတော့ကလည်းတစ်ခါပြောခဲ့တယ်ဒီစကားနောက်ဆုံးဘဝမှာတဲ့တာကဝေမင်းမျိုးမှာသဗ္ဗဗုဒ္ဓမင်းရဲ့သမီးတော်အဖြစ်ဖွားမြင်လာခဲ့တယ်သူ့နာမည်အရင်ကဂောပါလို့ခေါ်တယ်လို့ထင်တယ်နောက်ပိုင်းတော့ယသောဒရာဆိုတာတော့ခုံပြူတဲ့နာမည်နဲ့ဖြစ်နိုင်တယ်ဗဒ္ဒကိစ္စနာလို့လည်းခေါ်တယ် နောက်ပိုင်းကျတော့ယာဟုလလေးကိုကြောင်းပြုယာဟုလမတာလို့ခေါ်တယ်ဘိမာလို့လည်းခေါ်တယ်သူကနော်ဘိမာဆိုတာရွှေရုပ်ရွှေတုအဲ့ဒါလို့ရှင်သောရရရဲ့နာမည်တွေသုံးတာရှိသေးတယ်အဲ့တော့နောက်ဆုံးဘုရားမှာတာဂဝေမင်းမျိုးမှာသူမွေးလာတယ်တဲ့ရူပဝတိသူများတဲ့တာလွန်နဲ့ရုပ် ရုပ်အစင်းရှိတယ်ရုပ်ဆိုတာပုံပန်းတန်တန်နဲ့အသားရောင်နှစ်ခုစလုံးနဲ့သက်ဆိုင်တယ်ပေါ့နော်တချို့ကအသားရောင်လှပြီးပဲလို့ပုံတရံမလှတာရှိတယ်ချို့ကတော့ပုံတရံလှပြီးတော့အသားရောင်မလှတာလည်းရှိတယ်အဲနှစ်ခုစလုံးလှတာရူပဝတီရုပ်စင်းတာလွန်နဲ့ရုပ်ဆင်းရှိတယ် ဘောဂဝတီသာလွန်နဲ့စီစဉ်ဥစ္စာတွေရှိတယ်ယတသီလဝတီသာလွန်နဲ့အချွေရန်အသင်ပင်ခုံတရင်တွေရှိတယ်သာလွန်နဲ့ကိုချင်းသီလလည်းရှိတယ်တပ်ပင်ကတံပရာဟောမိတယ်မိမမြတ်တည်းရဲ့အင်္ဂါရတ္တိအလုံးနဲ့ပြည့်စုံတယ်ဒါကြောင့်ကုလေသူအဘိတက္ကတာ သူဆွေတွေမျိုးတွေထဲမှာဆိုလို့ရှိရင်တော့ဒီတကယ်ကိုလေးစားမြတ်လို့အပ်တဲ့အမျိုးသမီးဖြစ်တယ်လာဘံတိလောကံတက္ကရံလောကဓမ္မသမာကမစိတ်တင်စဒုက္ခိတံနတ္ထိဝတာမိအကုတောပယနောက်ဆုံးဘဝမှာသူနေရတာ ਨੇ ပြော လာဘလိုချင်တာတွေရတယ်တိလောကအချီးမွမ်းနေခံရတယ်တက်ကာရသူ့ကိုဘသူကပဲဖြစ်ဖြစ်လက်ဆောင်ပေးတာပဲဖြစ်ဖြစ်သူ့ကိုပြုစုတာပဲဖြစ်ဖြစ်တယုတတိတလေးစဆက်ဆံရတယ်တက်ကာရဆိုတာပူဇော်တက်ကာရဆိုတာအဲ့ဒါပြောတာတချို့ကျတော့လာဘရပြီမဲ့လို့တက်ကာရရကြမှာရတာလာဘတက်ကာရတိလောကဆိုတာ အကုန်လုံးစုံညီမစုံတယ်လက်လဲရတယ်ရတဲ့ခါမှာလဲတယုတ်တသိပေးတာနော်တယုတ်တသိပေးတာလာဘတက္ကာရတိလောကခုံသတင်းကလည်းကြီးတယ်ဆိုတာအဲ့ဒါတွေကိုဆိုလို့တယ်ပေါ့နော်လောကဓမ္မတမကမအကောင်းဆုံးလောကရအနေနဲ့ကြီးပဲစုံစည်းရတယ်တဲ့စိတ်တင်စဒုက္ခိတနတ္ထိ လူလောကမှာနေတော့စိတ်ဆင်းရဲရတယ်ဆိုတာမရှိဘူးတဲ့ဝတ္တာမိအကုတောပယဘယ်ကိစ္စနဲ့မှသူကြောက်เสียလန်းเสียဘေးရန်အနေကြုံတာမရှိဘူးလို့သူဆိုလို့လေပေါ့ဝတ္တာမိအကုတောပယဘာကြောင့်မှသူဘေးရန်အနေမကြုံခဲ့ရဘူးအဲ့ဒါကိုရသောတရာထေရီမကအမှတ်တရတစ်ခါထည့်ပြောတယ် ဟုတ်တံဟေတံဘဂဝတာရိညောအန္တိပုရိတရာသူ့အကြောင်းနဲ့ပတ်သက်လာပြီးတော့မြတ်စွာဘုရားနေပြီးတော့ပြန်ကြွကပိလုနေပြီးတော့ရောက်တဲ့အခါမှာသုဒ္ဓရဏမင်းကြီးရဲ့နန်းဆောင်အတွင်းမှာရတောရရာနဲ့ပတ်သက်ခဲ့တဲ့ ရသော်ရယာမိဖုရားရဲ့ခုံခြေဆူးတွေကိုမြတ်စွာဘုရားပြောခဲ့တယ်ပေါ့အဲ့ဒီတာဂဝိမင်းတွေရဲ့ရှေ့မှာရသော်ရယာရဲ့ခုံခြေဆူးတွေကိုဟောပြောခဲ့ဘူးတယ်နန်းတော်ပထမပြန်ကြွားတဲ့အချိန်မှာပေါ့ဘုရားဖြစ်လို့ခုနှစ်နှစ်မြောက်ဘုရားနန်းတော်တောထွက်သွားပြီးတဲ့နောက်ခုနှစ်နှစ်မြောက်မှပြန်ရောက်တာ6နှစ်တရားကျင့်ဘုရားဖြစ်တော့တရားလှည့်ဟောတာတစ်နှစ် ခုနှစ်နှစ်မြောက်တဲ့အခါဒါကြောင့်မလို့တောထွက်တုန်းကမွေးဖွားတဲ့ရာဟုလာလေးကနန်းတော်ပြန်ရောက်တဲ့အခါမှာအသက်ခုနှစ်နှစ်အရွယ်ဖြစ်သွားတာနော်အသက်ခုနှစ်နှစ်အရွယ်မှာပြန်တွေ့တယ်အဲ့ဒီမှာသုတ္တရဏမင်းကြီးရဲ့နန်းတော်ထဲမှာမြတ်စွာဘုရားသူ့ရဲ့ခုံခြေစုတွေသူ့ရဲ့ခုံကြီးတွေကို ထုတ်ဖော်ပြီးတော့ဟောခဲ့တယ်အဲ့ဒါကိုသူအမတ်တရပြန်ပြောတာ ဥပကာရာစယာနာရီယာစနာရီဒုက္ခေဒုက္ခေရသောရယဟာသူ့ပေါ်မှာအထုသူများနဲ့မတူအောင်ခြေဆုပြုခဲ့တယ်သူ့ပေါ်မှာသူများနဲ့မတူအောင်ခြေဆုတရားတွေကြီးမားခဲ့တယ်မြတ်စွာဘုရားပြောတာယာစနာရီဒုက္ခေဒုက္ခေအဲဒုက္ခဒုက္ခကိုလည်းမြတ်တာပြီးတော့ခံစားရသူဖြစ်တယ် အတ္တခာဤစယာနာရိသူဟာအကျိုးစီးပွားရှိအောင်ကိုသာလဲပြောဆိုခဲ့တယ်ပေါ့နော်အကျိုးမဲ့ဖြစ်အောင်မလုပ်ဘူးလို့ပြောတယ်အထက်ခါကြီးအကျိုးကိုသာပြောတယ်ဆိုတာတခါတလေကျတော့အိမ်အောင်ပဲဖြစ်တဲ့အမျိုးသမီးကမဟုတ်တာကိုလောက်ခိုင်းတတ်တာရှိသေးတာပူစားတာပေါ့အမဟုတ်တာလောက်ခိုင်းယောက်ျားထောင်ကြတာတို့ဘာလို့ဖြစ်တတ်သေးတယ်ဒီလိုမျိုးလည်းရှိသေးတယ်လေ အဲ့တော့ရသော်ရအဲ့ဒီလိုဒုက္ခရောက်အောင်တခါမှမလုပ်ဘူးပေါ့တမင်မဟုတ်ပြီတမင်လှုပ်တာမဟုတ်ပြီမဲ့လို့တချို့ကြတော့မရှိတာရမရနိုင်တာမရှိတာကိုအတင်းပူစားတဲ့အခါဟိုလူကထွက်ပြီးတော့ဓမြတိုက်သလားသခိုးခိုးသလားအဲ့လိုလေလုပ်ရင်တော့ဒါထောင်ကြမှာသိကြတယ်ပေါ့နော်ဒုက္ခရောက်သွားတာပေါ့အဲ့မျိုးလည်းရှိတယ်အဲ့ဒါဇတိမှာလည်းရှိတတ်တယ်ပေါ့နော်အဲ့တော့ ရတောတရားကတော့အထက်ခါကြီးကောင်းကျိုးချမ်းသာရမယ့်ဟာကိုသာလဲပြောဆိုလေးရှိတယ်ဘယ်တော့မှဒုက္ခရောက်တဲ့ဒုက္ခရောက်အောင် ပြောတာမျိုးအကျိုးမဖြစ်အောင်မပြောဘူးတဲ့ရာသနာရိနုကံပိကာအမြဲတမ်းအကျဉ်းနာတရားမေတ္တာတရားနဲ့ပဲဆက်ဆံတယ်ဒါသူ့ရဲ့ဂုဏ်ကျေးဇူးတွေကိုမြတ်စွာဘုရားကရသောရဟဘဝတစ်လျှောက်လုံးမှာ အကူအညီများစွာပေးခဲ့တယ်ဒုက္ခဒုက္ခကိုမျှပြီးတော့ခံစားတတ်တယ်တချို့ကျတော့ချမ်းသာတဲ့အထက်မှာလက်တွဲပြီးမှဆင်းရဲပြီဆိုခွဲသွားတာရှိသေးတယ်လေတချို့ကရှိတယ်ဆင်းရဲတဲ့အခါကျတော့လက်တွဲဖြုတ်သွားချမ်းသာတော့တော့အတူတဝလက်တဲပြီးဆင်းရဲပြီဆိုရင်အတူဆင်းရဲမခံဘူးလက်တွဲဖြုတ်သွားတယ်အဲ့ဒါမျိုးမဟုတ်ဘူးတဲ့ ချမ်းသာဒုက္ခကိုလည်းအတူခံစားသလိုဆင်းရဲဒုက္ခကြတော့လည်းအတူလက်တွဲမဖြုတ်ဘူးဒါမိတ်ဆွေဆိုရင်လည်းမိတ်ဆွေကောင်းကအဲ့တိုင်းပဲတချို့မိတ်ဆွေမကောင်းတဲ့မိတ်ဆွေတွေကြတော့သူကချမ်းသာတော့တော့ဆက်ဆံတယ်ဆင်းရဲတာနဲ့ပတ်သက်ပြီးအတိမလုပ်တော့ဆင်းရဲသွားပြီဆိုအတိမလုပ်တော့အဲ့လိုလူတွေများတဲ့လောကမှာနော်ချမ်းသာတဲ့တော့ဗမာစကားမှလည်းရှိတယ်လေ အဲ့နောက်ဖေးမှာဘူးပင်ဆိုင်တတ်တယ်ဘူးသီးသီးလို့ရှိရင်တော့အမျိုးတွေပေါ်တယ်ဟိုကအမျိုးတော်တယ်အဲ့ဒါကိုပြောကြတာဘူးသီးသီးတော့အမျိုးတော်တယ်ဆိုတာဘာလို့လို့ဆိုဘူးသီးကြော်လေးများစားရမလားအသုံးမဟုတ်ဘူးသီးလေးများလကားရမလားဆိုစိတ်ပဲပဲအဲ့ဒါသူကလည်းအမျိုးငါလည်းအမျိုးသူကလည်းမိတ်ဆွေငါလည်းမိတ်ဆွေဘူးသီးသီးရင်အမျိုးတော်ကြတယ်ဆိုတာချမ်းသာတဲ့လူကိုမျိုးတော်မဲ့လူတွေပြည့်တာ ကြမ်းဖန်ပြီးတော့ကိုမျိုးတော်တာချုပ်ကြတော့နာမည်ကြီးလာပြီဆိုရင်ကြမ်းဖန်ပြီးတော့မျိုးတော်ဘာမှအမျိုးမတော်ရင်လည်းရမျိုးရက်ရွှေရမျိုးဆိုလုပ်လိုက်တာနော်တနေ့ရဲသားတို့တနိုင်ငံရဲသားတို့ထိအောင်လုပ်လို့ရတယ်ပေါ့နော်အဲ့တော့ဒါလူသဘာဝတွေပြောပြတာပါလူသဘာဝတွေအတိပဲ အဲ့တော့ရသောဒရာနဲ့ပတ်သက်ပြီးမြတ်စွာဘုရားပြောတာတော့ဒီမျိုးသမီးဟာတဲ့ရသောဒရာဟာဘဝတန်တရားမှာအလုံးကိုကျေစုပြုတတ်တဲ့မျိုးသမီးဖြစ်တယ်တဲ့ဒုက္ခဒုက္ခမှာလည်းချမ်းသာတဲ့အခါမှာအတူတကွရှိသလိုဆင်းရဲတဲ့အခါမှာလည်းအတူတကွပူပေါင်းနေအထက်ခါကြီးတကယ်အကျိုးရှိမဲ့အကြောင်းအရာများကိုသာပြောဆိုလေးရှိပြီး အနုကံပိကအကျဉ်းနာတရားနဲ့မေတ္တာတရားနဲ့နေထိုင်သူဖြစ်တယ်အကျဉ်းနာနဲ့ဆက်ဆံတာမေတ္တာနဲ့ဆက်ဆံအဲ့ဒါလို့သူ့ရဲ့ခုံလေးကိုပြောခဲ့တယ်ရသော်ပြဟောခဲ့တယ်ဆိုတာကိုရသော်တရာထေရီမကအမှတ်တရပြန်ပြောပြအဲ့ဒါလို့ပြောပြီးတော့သူတို့ပါရမီဖြည့်ခဲ့တဲ့ဘဝတွေမှာဘလောက်များသလဲဆိုတာ တန်ဗုဒ္ဓရလို့ရှင်တန်ဗုဒ္ဓထဲမှာဖရာတွေပါတယ်မဟုတ်လားတန်ဗုဒ္ဓအထဝိသင်္ဆဒွါရသင်္ဆသဟတကိစ္စအဲ့တန်ဗုဒ္ဓမှာရှိတဲ့ဖရာတွေဟာဒါရသောတရထေရီမပြောခဲ့လို့အဲ့ဒီတန်ဗုဒ္ဓကထာပေါ်လာတဲ့သဘောရှိတယ်သူတို့ပါရမီဖြည့်ခဲ့တာအဲ့ဒါလောက်များတဲ့ဖရာတွေစီမှာ ပါရမီဖြည့်ခဲ့တယ်လို့ပြောတာဒီပင်ကရာမြတ်စွာဘုရားကျမ်း ရှည်တွက်လို့ရတာ24စုပဲရှိတယ်လေဒီပင်္ဂရာအစာရည်တွက်ရင်24စုပဲအဲ့ဒီပင်္ဂရာမြတ်စွာဘုရားမတိုင်ခင်ကဖွင့်ခဲ့တဲ့ဘုရားတွေဟာအလုံးဟာဘယ်လောက်ရှိတယ်ဆိုတာတန်ဗုဒ္ဓဂါထာရလို့ရှင်အဲ့ဒီဂါထာအတိုင်းသာမှတ်ထားလိုက်တော့အဲ့ဒါဘယ်ကနေသဲလွန်စာရတာတော့ဆိုဒီရသောရာထေရီပရံကနေသဲလွန်စာရတာရသောရာထေရီကိုယ်တိုင်ပြောသွားတဲ့စကားပဲသူတို့ဖျားပေါင်းပလောင်းနဲ့ကြုံတွေ့ခဲ့တယ်ဆိုတာကိုပြောပြတာ နော်အဲ့ဒါကိုပြောမလို့ပင်စကောတိတတဗုဒ္ဓနဝကောတိတတနိစာဣတိတံဒေဝဒေဝနာ မဟာဒါနဗုဒ္ဓယေသူတို့အလှကြီးပေးခဲ့တဲ့ဖရာတွေရဲ့ဖရာတွေဖရာပေါင်းဘလောက်မှသူတို့အလှကြီးပေးခဲ့တဲ့စာ အမှတ်တရပြန်ပြောပြတာအဲ့တော့သူ့ရဲ့ဘဝ မှတ်မိတဲ့ဘဝဟာအမတန်ကိုများတယ်လို့ပြောရမှာပေါ့နော်။တာမန်ပုဂ္ဂိုလ်တွေကဥပမာပဲအာဘဇာပတိဂေါရမီတို့ခေမာထေရီတို့ဥပလဝန္နာတို့ကကဘာတသိမ့်ပဲသိတယ်သူတို့။ဟုတ်ပဲမသိဘူး။ရသောရာကျတော့အဲ့ဒါလို့မဟုတ်ဘူးသူက။သူပြန်ပြပြတာလေချိမယ်ဆိုရင်နော်။ပင်စကောတိတတဗုဒ္ဓနဝကောတိတတနေစာခရီး900တော့ဖရား ဂရေ900တော့ဖျားဂရေ900ဂရေ900ဣတိတံဒေဝဒေဝနာမဟာဒါနပဝတ္တယေဂရေ900ဂရေ900တော့ဖျားရဲ့ထာမဖျားတွေကိုအလှူဒါနကြီးလုပ်ခဲ့ဘူးတဲ့အဓိကာရမဟာမရှံဓမ္မရာဇသူနောဟိမေမြတ်စွာဘုရားကိုလျှောက်တယ်တရားမင်းဖြစ်တော်မူသောအရှင်ဘုရားတဲ့တပည့်တော်မှ ပြုလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေလွန်ကဲတဲ့လွန်ကဲမြင့်မြတ်တဲ့ကုသိုလ်ကောင်းမှုတွေကိုနားထောင်ကြည့်ပါဆိုပြီးတော့လျှောက်တာဧကတတကောဋိတတာကရေပေါင်းဟုတ်လားတထောင်တထောင်ကရေပေါင်းတထောင်တထောင်ဗုဒ္ဓဒွါရတကောဋိယောကရေပေါင်း12ကရေသောဖရာတွေ 11012ပါးသောဘုရားတွေကိုသူတို့ကလှူဒန်းခဲ့တယ်ဧတေတံဒေဝဒေဝနာမဟာဒနာဘောတယေအဓိကာရမဟာမရှံဓမ္မရာဇသူနောမိအဲ့ဒီလိုကုသိုလ်ကောင်းမှုတွေလုပ်ခဲ့တာတွေကိုလည်းနားထောင်ကြည့်ပါဆိုပြီးတော့သူမြတ်စွာဘုရားကိုလျှောက်တာမြတ်စွာဘုရားကိုလျှောက်နေတာဝိသကောဋိတတဗုဒ္ဓတိန္ဒကောဋိတတနိစ္စာ ကရေ2000ကရေ3000တော့ဘုရားရှင်တွေကိုလည်းအလှူဒါနလုပ်ခဲ့ဘူးတဲ့ကရေ4000ကရေ5000တော့ဘုရားရှင်တွေထံမှာလည်းအလှူဒါနလုပ်ခဲ့တယ်ကရေ6000ကရေ9000တော့ဘုရားတွေထံမှာလည်းပဲအလှူဒါနလုပ်ခဲ့တယ်ကရေ6100တော့ဘုရားရှင်တွေမှာလည်းပဲအလှူဒါနလုပ်ခဲ့တယ် ဂရေ900တော့ဖရာတွေထမှာလည်းပဲအလှူဒါနလုပ်ခဲ့တယ်ဆိုပြီးတော့အဲ့ကိန်းကနန်းတွေကိုတိုးတိုးပြီးတော့ဖော်ပြသွားတယ်ကောတိတတသဟတန်ဒီဟွန်တိလောကကနာယကခရီးပေါင်းတသိန်းဖျားရှင်ဒီလောကမှာပွင့်ပေါ်တဲ့အခါမှာသူတို့အလှူဒါနလုပ်ခဲ့ဘူးတယ်အဓိကရန် မဟာမရှံဓမ္မရာဇသူနောဟိမေနဝကောတိသဟတာတိအပရိလောကနာယကနောက်ထပ်ကလေးပေါင်း9000နဲ့အပြင်အခြားဘုရားရှင်တွေထံမှာလည်းပဲကုသကောင်းမှုတွေလုပ်ခဲ့ပါတယ်ကောတိတတသဟတာတိကရိတသိပိသတိတိမဟေတိနံကရိတသိ8500 ပင်စာတိတိကောဋိတတာခရီးပေါင်း8500သတ္တိန္ဒကောတိယော38ဂရေအလုံးပေါင်းလိုက်လို့ရှိရင်တော့ဒီကဏ္ဍတွေကိုအကုန်ပေါင်းလိုက်အဲ့ဒီ တံဗုဒ္ဓေထဝိသင်္ဆဒွါရသင်္ဆသဟတကေအဲ့ဒီကိန်းတိုင်းပဲခဏထွက်လာမယ်နော်သူကတစ်ခုစီတစ်ခုစီခွဲပြီးတော့ပြောသွားလို့ဣတိတံဒေဝဒေဝနာမဟာဒါနာပုတ္တယေအဲ့ဒီနတ်တွေတဲ့မြတ်တော်မူတဲ့ဖရာရဲ့ထံမှာမြတ်စွာဘုရားတွေအာအလှူဒါနာကြီးလှူခဲ့ပူးပါတယ်အဲ့ဒီလှူခဲ့တဲ့ကုသိုလ်ကောင်းမှုတွေကိုရှင်ဘုရားနားထောင်ကြည့်ပါဆိုပြီးတော့ပြောတာ ဒါဖရာပေါင်းမြောင်မြောင်များစွာထိအောင်တမ္ဗုဒ္ဓိမှာလာတဲ့ဖရာပေါင်းမြောင်များစွာထိအဲ့ဒီရသောရရာတို့ဟာအလှူဒါနပြုလုပ်ခဲ့တယ်ဆိုနဲတဲ့ကုသိုလ်တွေနဲတဲ့ဖရာတွေမှာမဟုတ်တာနော်နှစ်ကျိရှိစုလောက်ပဲလူတွေသိနိုင်တာလေကင်းကဝလူသဲစုမကပွင့်တော်မူခဲ့တဲ့ဖရာတွေထမသူတို့ဟာဒါနကောင်းမှုလုပ်ခဲ့တယ်ဆို သူ့ရဲ့ပါရမီဘဝကအလွန်ရှည်လျားပြီးတော့အမြဲတမ်းကြာညောင်းခဲ့တဲ့ရှည်လျားတဲ့တန်တရားမှာရှည်လျားတဲ့ကုသိုလ်ကောင်းမှုတွေကိုပြုလုပ်ခဲ့တာလို့သူတို့ဆိုလိုတယ်ပေါ့ဒါကသမသမုဒ္ဒလို့ဆိုရယ်ဖရာတွေနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုလုပ်တာတွေကိုလျှောက်ထားပိစိကဗုဒ္ဓဝိတရာက အထထမက ကောတိယော ဂရေပေါင်း64ဂရေပေါ့64ဂရေသောပိစိကဗုဒ္ဓအရှင်မြတ်တွေကိုလည်းအလှူဒါနပြုခဲ့ဘူးတဲ့ဒါပိစိကဗုဒ္ဓပေါင်းတွေ့ဆုံခဲ့တဲ့ပိစိကဗုဒ္ဓပေါင်းကို64ဂရေလို့ဖော်ပြထားတယ်ခိနာသဝဝီတမလားအာသောကုံပြီးတော့ကိရိတာအညစ်အကြေးတွေကင်းစင်တဲ့ဗုဒ္ဓသာဝကဖရာရဲ့တပည့်ယဟန္တာတွေအသင်ခိယာ မရေတွက်နိုင်တော့ကိန်းကနံမတင်တော့ပဲတဲ့အများကြီးပဲအဲ့တော့ပိစိကဝုဒ္ဓဆိုတာဖျားမပွင့်တဲ့ကဘာမှာပွင့်တဲ့ဖျားငယ်လို့ခေါ်ကြတယ်ပိစိကဝုဒ္ဓနော်ပိစိကဆိုတာတိသန့်ကိုယ်ပိုင်ဉာဏ်နဲ့ဗုဒ္ဓသိသူတမန်တမုဒ္ဒလို့မဟုတ်ပဲနဲ့ကိုယ်ပိုင်ဉာဏ်နဲ့ထိုးရင်သိတဲ့ပုဂ္ဂိုလ်တွေပေါ့ကိုယ်ပိုင်ဤစနစ်နဲ့ အသိဉာဏ်ရသွားတယ်သူများစီကတာဝကတွေကြတော့မြတ်စွာဘုရားတရားနာပြီးတော့မှဖះစီကသင်ပြီးတော့မှသိတာပိစိကဘုရားကဘသူစီကမှမသင်မဲနဲ့ကိုယ်ပိုင်ဉာဏ်နဲ့သိလို့ပိစိကဘုရားလို့ခေါ်တယ်နော် particular ဗုဒ္ဓလို့အဲ့ဒါပြန်ညာတိတံဖះသူကိုယ်တိုင်ပိစိကဘုရားတဆူနဲ့တဆူကတရားဥရပုံချင်းမတူဘူးကိုယ်ပိုင်နီလန်းနေကိုယ်ပိုင်နီးစနစ်တွေ ဝိပဿနာရှုတဲ့အခါကိုယ်ပိုင်ဤစနစ်တွေနဲ့ရှုပြီးတော့တရားတို့ရသွားတဲ့ပုဂ္ဂိုလ်ဒီလိုဆိုလိုတာပေါ့နော်နိုင်ငံညာသားတွေကတော့ပြစ္ဆေကဗုဒ္ဓတွေကို silent ဗုဒ္ဓလို့တချို့ကဆိုကြတယ်အမှန်တော့ silent ဗုဒ္ဓဆိုတာမဟုတ်ပါဘူး silent ဗုဒ္ဓဆိုတာစကားမပြောတုံဒီဘောတရားမဟောတတ်ဘူးဆိုတဲ့အဓိပ္ပာယ်နဲ့ပြောတာမှန်တော့ဟောပါတယ်ပြစ္ဆေကဗုဒ္ဓဟောတယ်ဒါပေမဲ့ပြစ္ဆေကဗုဒ္ဓတရားနာလို့ရှင်တော့အကျွတ်တရားရတာတော့ သူကကိုယ်ပိုင်စနစ်ပဲခေါ်တာကိုလူတွေရဲ့စရိုက်တွေဘာတွေကိုသိပြီးဟောတာမဟုတ်ဘူးသူသိတဲ့လမ်းကြောင်းတိုင်းပဲသူပြန်ပြောတာသူကျင့်ခဲ့တဲ့အတိုင်းပြောမယ်ဆိုရင်ကိုထွေးတရားဟောတယ်လို့ပြောမှာခုခေတ်ကမလေးကိုထွေးတရားတဲ့ကိုထွေးတရားပဲပိုကောင်းတယ်စာတွေးရမကောင်းဘူးတလို့လို့ဖြစ်နေနော်ကိုတွေးနဲ့စာတွေးပဲကျက်ပြန့်တယ်ဆိုစာတွေးကပိုကျက်ပြန့်တယ်ကိုတွေးစာနည်းနည်းပဲ ဥပမာတစ်ခုပြောပြမယ်ရွှေကုံဖျားအခောက်ခောက်ရောက်တဲ့ပုဂ္ဂိုလ်သူကိုယ်တိုင်ကိုထွေးပေါ့ရွှေကုံဖျားကိုခဏခဏသွားဖူးတယ်ကိုထွေးအေးရွှေကုံဖျားကိုတစ်ခေါက်ပဲရောက်ဘူးတယ်ဒါပေမဲ့သမိုင်းကိုကြည်အောင်ဖတ်ထားတယ်အဲ့ဒီလူနှစ်ယောက်သိတာဘယ်သူကပိုများမလဲနော်စဉ်းစားကြည့်ရမှာကိုထွေးပြောနိုင်တဲ့လူကတောက်တဲ့တောင်ဘယ်နာရှိမှသိမှာမဟုတ် သမိုင်းဖတ်ထားတဲ့လူကရွှေရုံဘုရားမှာ တောက်တဲ့ရှိတယ်ဆိုတာသိတော့ဘယ်နာမှာအောင်းဝယ်ရှိတယ်ဆိုတာသိတယ်ရွှေရုံဘုရားမှာအကြိမ်ကြိမ်ရောက်ဖူးပြီအဲ့လိုရွှေရုံဘုရားမှာတောက်တဲ့ရုပ်ရှိတယ်ဆိုတာမသိကြဘူးသိတဲ့လူနဲတယ်ပေါ့သိတဲ့လူလည်းသိပါတယ်ပေါ့အဲ့ဒီတောက်တဲ့ဟာအပေါ်တက်တာလားအောက်ဆင်းတာလားဆိုတာတခါလျှို့ဝှက်ချက်ဖြစ်သွားပြန်အဲ့တော့သမိုင်းဖတ်ထားတဲ့လူက ဖះသွားဖူးတဲ့လူပြောပြကိုတွေ့ကိုမျက်စိနဲ့မြင်တာကိုပြောတဲ့လူတဲ့ဆုံးအောင်ပြောနိုင်တယ်အဲဒါကြောင့်မို့ကိုတွေ့တရားတဲ့စာရိတရားပုံများတယ်လို့ပြောတာနော်ဘယ်အရာပဲဖြစ်ဖြစ်တပိုင်းဖတ်ထားတဲ့လူကပို့ပြီးတော့စုံစစ်စစ်ပြောနိုင်တယ်အဲ့ဒါလိုပဲပိဋကသုံးပုံမှာစာပေကျမ်းကတက်ကြွတဲ့ပုဂ္ဂိုလ်ကစာတွေ့တရားဟောတယ်ဆိုပေမဲ့လို့ပို့ပြီးတော့ပြည့်စုံတယ် ကိုတွေ့တရားဟောတဲ့လူက तू တွေ့တာပဲဟောတယ် तू မတွေ့တာမဟောနိုင်ဘူးလေလူဆိုတာအကုန်တွေ့တာမှမဟုတ်တာပဲကိုအာယုံပြုမှတွေ့လို့ရတာကိုအဲ့ဒါကြောင့်အကုန်လုံးကမတွေ့နိုင်ဘူးဒါကြောင့်မို့ကိုတွေ့ကိုတွေ့ဆိုတဲ့အတိုင်းလဲဒါလောက်ကြီးထင်ကြီးစရာမဟုတ်ဘူးလို့တတိထားဖို့လိုအပ်တယ်ပေါ့နော်အဲ့တော့ဒီမှာခိနာတဝဝီတမလားအသင်ခိယ ဗုဒ္ဓသာဝကအထိကာရမဟာမရှံဓမ္မရာဇသူနောဟိမေအေကိရိတာညေจิตကင်းတဲ့ယဟန္တာပုဂ္ဂိုလ်တွေကတော့အရှင်ဖျားတဲ့လောကကြီးမှာမရေမတွက်နိုင်အောင်များပါတယ်အဲ့ဒီယဟန္တာတွေနဲ့ပတ်သက်ပြီးတော့သူတို့အလှူဒါနပြုခဲ့တဲ့ဟာတွေဟာအမတန်မှများလှပါတယ်လို့ဒီလိုလျှောက်ကြတာဖြစ်တယ်ပေါ့အဲ့တော့ယေသောဒရာထေရီမရဲ့ ဒီအကြောင်းအရာကဒီနေ့အပြီးမတတ်နိုင်သေးဘူးပေါ့နောက်တည့်ဆက်ပြီးတော့သောရထေရီမရဲ့နောက်ဆုံးနေ့ရက်များအကြောင်းဆက်လက်ပြီးတော့သူမြတ်စွာဘုရားကိုဘာတွေလျှောက်တယ်ဆိုတာကိုမှတ်သားနိုင်ယူကြရအောင်တရားချက်ကင်သူတော်စင်ပြိဿအပေါင်းတို့ယသောရထေရီမဤပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနိုင်ယူမှတ်သားကြရသဖြင့် ဘဟုတုတရရှိပြီးတော့တန်တရားဘဝရဲ့ရှည်လျားလာတာတွေကိုမိမိတို့တတိညာတန်ဝေကညာဖြစ်ပွားပြီးတန်တရားဝကလွတ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာ